ဆိုတာရုပ်ပရမတ်နံပရမတ်လို့ခေါ်တဲ့ခန္ဓာ၅ပါးကိုလက္ခဏာရင်သုံးနဲ့တင်ပြီးတော့ယူပေါ်သုံးသက်ဆင်ခြင်ခြင်းကိုဒါဝိပဿနာခေါ်တယ်လို့သဘောပေါက်ကြရမယ်။ဟောပြီးတဲ့အခါကျဒုဝိပဿနာရတယ်လို့ဒီမှာအလုတ်ဆိုတာပါလာတယ်။အလုတ်ဆိုတာပါလာတဲ့အခါအလုတ်တစ်ခုလုံးနေဆိုရင်ဦးဇင်းတို့ဘာယုံကြည်မှုကရှိတာပဒါနပြဒါယံနေဆိုတဲ့အကြောင်းနဲ့ဒါဦးဇင်းတို့ဒီကရနံပါတ်စင်မှာသဒ္ဓတရားနဲ့ပတ်သက်လို့ယုံကြည်မှုထားဦးဇင်းတို့ အတော်တန်ပြောခဲ့တယ်ပေါ့အဲ့တော့ဒီသရတရားကိုပြောနေရင်ကသရတရားဒီပုပ္ပင်ကမပုပ္ပင်ကမပုဗ္ဗစာရိကာဆိုတဲ့အတိုင်းဒါနဒါနန္တတော်တိရဏကတော်ဘာဝနာအာရပတော်တတ္တာပုပ္ပင်ကမပုဗ္ဗစာရိကာဒါနံလူကိုတရတော်ပြီးလူတဲ့ပုဂ္ဂိုလ်အားတိရံတိရတရားငါးပါးတိရတရားကိုလက်ခံတော့စောင့်ရှောက်တဲ့ပုဂ္ဂိုလ်အားဥပ္ပဒ္ဒကံဏဥပ္ပဒ္ဒရင်ကျင့်သုံးမှုကို ရောတော်ပြုတဲ့ပုဂ္ဂိုလ်အားဘာဝနာသမထဝိပဿနာဘာဝနာအလုပ်ပါအာရဗတအာရဗတောပွားများအထုသောပုဂ္ဂိုလ်အားတတ္တာယုံကြည်ခြင်းဆိုတဲ့တရားတရားသည်ဘုဗ္ဗင်္ဂမဘုဗ္ဗဇာရိကရှိသွားရှိတယ်လို့ဒါပြောခဲ့တာပေါ့အဲ့တော့တရားတရားရှိသွားရှိတယ်ဆိုတော့တရားတရားနဲ့ပြီးခေါ်လားဆိုတဲ့ဒါအပိုင်းနဲ့ပတ်သက်လို့ဦးဇင်းတို့အဲ့ဒီ နာနိရင်္ဂတရား၅ပါးတို့ဦးဇင်းတို့နောက်ပိုင်းမှာရောက်လာတဲ့အခါလေးဒါလေးနားလည်ရမယ်ဦးဇင်းတို့ဘုရားရှင်ရဲ့ဝါဒတိယုံကြည်မှုတစ်ခုတည်းကိုဦးစားပေးရမယ်ယုံကြည်ရက်ကအဓိကပြောချင်တာဖြစ်ပြီးတော့အဲဒီယုံကြည်ရက်ကနောက်မှာဦးဇင်းတို့ဗာလိရင်္ဂ၅ပါးထဲမှာဆိုတာယုံကြည်ချမ်းမှာချမ်းမှာဖို့လိုတယ်ဟောတော့တကရိုးပြောင်းစွာနေဟောရိုးပြောင်းရမယ်မာယာတတိယတွေဒါကင်းရှင်းရမယ်ပေါ့မိတိတည်မတည်မတည်ဘူး မိမိကဒီတရားတွေကိုရရင်ရတယ်မရရင်မရဘူးဆိုတော့ဒီသူတော်ကောင်းတယောက်ကသူ့ဖြောင်းတယ်ဒါမျိုးဖြောင်းမှုရှိရဒါနံပါတ်3နံပါတ်4လွန်စွာအာထုဒါအာထုမှုဝရိယရှိရဝရိယမပါဘဲနဲ့ယုံကြည်တယ်ဒါပေမဲ့အာထုမှုမပါမပါရင်လည်းသူတော်ကောင်းတယောက်ဒီဒါမိမိလိုလားတောင်းတအပ်တယ်ဒါမဉဏ်ပုံဉဏ်နဲ့နိဗ္ဗာန်ကိုထိုးထွင်းပြီးသိနိုင်တဲ့ဆိုရင် ဒါမရှိနိုင်ဘူးနောက်တစ်ခါသုံးစွာအထုနာနဲ့ယုတ်ကိုဖြစ်ချုပ်တည်မြင်ဤငါဤမက်မြင်ရာကြောင့်ဒီဆိုတဲ့နောက်ဆုံးအင်္ဂါဖြစ်တဲ့နာနဲ့ယုတ်ကိုဖြစ်ချုပ်ကိုတည်မြင်တယ်ဆိုတော့ယုတ်ဒီနာနဲ့ကပြင်မှုပြမှုကိုတည်မြင်တာဉာဏ်ပညာလည်းရှိရမယ်သူတို့ယုံကြည်ခြင်းကျမ်းမာခြင်းရိုးပြောင်းခြင်းအာထုတ်ခြင်းအာထုမှုဝရိယရှိခြင်း ဉာဏ်ပညာရှိခြင်းဆိုတဲ့ဒီအင်္ဂါ၅ပါးသည်မဲ့ရဖို့ယံအကြောင်း၅ပါးလို့ဒီလိုဆိုတယ်။ဒါကလို့ဦးဇင်းတို့ဗောဓိရာဇကုမာရလို့ခေါ်တယ်ရာဇကုမာရလို့ပဲပြောပြောဗောဓိမင်းသားလို့ပဲပြောပြောပေါ့။ဒီဗောဓိမင်းသားကဗျာရှင်ကိုရောက်တာဟိုလျှောက်ထားတဲ့နေရာမှာဆက်ကြည့်မှာဒါလေးတွေကိုပြန်ပြီးတော့ဟောကြားဖြစ်တယ်။အဲတော့အဲ့ဒါကိုတော့ဦးဇင်းတို့ဒါနောက်ပိုင်းမှာလည်းဟောတော့အခုတော့ဦးဇင်းတို့ဒီမှာသရတရားအကြောင်းကိုဒါဆက်ပြီးတော့ပြောချရအောင် အဲ့တော့အလုပ်တစ်ခုလုပ်တယ်ဆိုရင်ဒါယုံကြည်ခြင်းတနည်းအားဖြင့်ယုံကြည်မှုရှိပါမှ အောင်မြင်တယ်။ဘာရှိမှအောင်မြင်တဲ့တော့ယုံကြည်မှုရှိမှအောင်မြင်ပါမယ်ဖေ။ယုံကြည်မှုရှိကိုကမယုံကြည်ဘူးဆိုရင်လည်းဒါအောင်မြင်မှုမရနိုင်ဘူးဒီလိုသဘောကျတယ်။အဲ့တော့ကြောင့်မိမိကိုယ်ကိုမိမိမိမိတို့လုပ်တဲ့အလုပ်ပေါ်မှာယုံကြည်မှုလိုတယ်။နောက်တစ်ခါမိမိကိုယ်ကိုမိမိလည်း ယုံကြည်ဖို့လိုတယ်ငါလုံရမှာပဲညီလေးကိကအာဇန်တမာတိတွေရနိုင်တဲ့ကိမဟုတ်ဘူးပြုတ်တွေနိုင်ပြီးပြနိုင်ညီနိုင်တဲ့ကိမဟုတ်ဘူးငါတို့လုံလည်းရမှာမဟုတ်ပါဘူးလို့ဒါမထွက်ခင်တည်းကဒါကိုကစစ်မတိုက်ခင်တည်းကမြကုံနေရတော့ဘယ်လိုလုပ်ပြီးကိုကိုကိုမှယုံကြည်မှုမရှိထိုသူတော်ကောင်းတွေသူကဲ့သို့ဘုရားရှင်ဟောကြားတဲ့သမထအလုပ်တွေကိုလည်းကောင်းကောင်းမလုပ်နိုင်ဝိပဿနာအလုပ်တွေကိုလည်းကြီးညာကျိုးကိုအားထုတ်နိုင်ဒါကြောင့်မလို့ကိုကိုကိုယုံကြည်မှုရှိရဟောနောက်တစ်ခါ ဘုရားရှင်ဟောတဲ့တရားတွေပေါ်မှာလေယုံကြည်လူတွေအဲ့တော့ဘုရားရှင်ဟောတဲ့တရားတွေမှာယုံကြည်မှုဆိုတာကဥစ္စာပထမဘုရားရှင်ကိုယုံကြည်ရအဲ့တော့ဘုရားရှင်ကိုဦးဇင်းတို့ဇာပေမှာတထာဂတလို့ဟောထားတာရှိဒါလေးကိုယနေ့ဒါနည်းနည်းလေးထည့်ပြီးတော့ပြောကြရအောင်အဲ့တော့ဦးဇင်းတို့ဇာပေလေးကိုနည်းနည်းလေးထောက်ပြီးမာဠိတော်လေးနဲ့ထောက်ပြောကြရအောင်ယင်္ဇဘေကဝေရတ္တိတထာဂတောအနုတ္တရသမ္မာသမ္ဗောဓိအဘိတံဘုဇ္ဇတိ ယင်္ဇာရတေအနုဘာတိတေတာဓာတုယပရိနိဗ္ဗာယိယံဧတသမိန်အန္တရေဘာတတိလပတိနေတိတတိတဗန္တံတထေဝဟောတိနောအိညထာဓသမတထာဂတောတိဘုဇတိဒါဘုရားရှိခိုးဂုံတစ်ခုကိုဒါဖွဲ့ဆိုထားဖြစ်။ဘာပြောတာတော့ဆိုတော့ဘေကဝေจิตယံတို့ယင်းဇရတေအကျင်မာတကရေတေဘဇုံလာပြိနိညိနိုင် နုဒရာတုမจิတော်တမ္မာတမောတေမမမယင်ရှင်လင်းကိုယ်တိုင်တည်မြင်နိုင်သောရတ္တမဉ္ဇံတမညွတ်တဉဏ်ကိုအဘိတံဗုဒ္ဓရိထိုထွင်း၏တိတိတိဝါရတော်မူခဲ့လေ၏ယင်းစာရတေအကျင်မဟာတက္ကတိ148ခုနှင့်ကစုံလပြည့်၏ည၌အနတကံကိလေသာတို့သည်မြဲမြံစွာဖန်ယူအပ်သော ဝိပနာမကနာကရတ္တာယုတ်အကျဉ်းအကြံမရှိသော နိဗ္ဗာန်ဓာတုယကနာဇတိငြိမ်းအေခြင်းသဘောဖြင့်ပြိနိဗ္ဗာန်၏ငြိမ်းအေတော်မူခဲ့လေပြီဝါပြိနိဗ္ဗာန်ဆံတော်မူခဲ့လေပြီယံဧတသမိန်အန္တရေထိုကစုံလာပြီနေညနှစ်ခုတို့၏အကြောင်းယံဓမ္မအခြင်းတရားတို့ကိုဘာတတိအခြင်းကျုံမြဟောပြတော်မူ၏ လပတိအကျဲချဲ၍လပတိအကျဲချက်လျက်မွင့်မြတ်တော်မူ၏နေရိတတိထပ်ဆင်ချေပွားညွှန်ကြတော်မူ၏တန်ထိုဟောပြတော်မူသောတရားတို့သည်တရေဝထိုဟောပြတော်မူသည့်အမှန်တွင်ဖြစ်ပါ၏နောအညတတမျိုးတပတရားပြည့်မှဖြစ်ပါ၏တတမထိုကြောင့်ဝါထိုသူမလွဲဧကံအမှန်ကြီးသာဟောကြတော်မူသည့်အဖြစ်ကြောင့် တထာဂတောတိတထာဂတမည်ဟု၍ဘဝမလွဲဧကံမှန်သောတရားတော်ကိုသာဟောကြားတော်မူသောပုဂ္ဂိုလ်ဟု၍ဘဝမလွဲဧကံအမှန်တိကြဟောကြားခြင်းရှိသောပုဂ္ဂိုလ်ဟု၍ဤကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဖေရာ အဲ့တော့ဒီစာပိုက်ကလေးကဘာပြောတာလဲဆိုတော့တို့တရားကြီးတွေဒီကမာကြီးတွေသိတဲ့တိုင်းဓမ္မာတက္ကရ103ခုနှစ်ကစုံလာပြည့်ဒီကစုံလာပြည့်နေတာမို့တော့ယံမဘုရားရှင်ဒီတာတမ္မာတမ္မောတိတမ္မာတမ္မောတိဉာဏ်လို့ခေါ်တဲ့ရတ္တမဉာဏ်နဲ့တပ်ပညုတဉာဏ်ကြီးကိုဒါမမမယင်ရှင်းလင်းကိုယ်ပိုင်သိမြင်သောအဖြစ်ဒါရရှိခဲ့တာပဲဟောနောက်တစ်ခု မဟာတက္ကရ148ခုနှစ်ကဆုံလာပြည့်နေ့ညင်ဦးညဉ့်ရန်ညဉ့်ရန်မှာလဲနုပါရိတေတာနိဗ္ဗာန်လို့ခေါ်တဲ့ကိလေသာတို့သည်မြဲမြံဒီကနာမခန္ဓာကရထယုတ်ဒီညွန့်ကြံမရှိတဲ့ခန္ဓာဇတ်သိငြိမ်းအေးခြင်းသဘောအဖြစ်ဒါပြိဋိဗံဆံခဲ့တယ်ပေါ့ကဆုံလာပြည့်နေ့နှစ်ရက်ပထမကဆုံလာပြည့်နေ့မှာဘုရားပြစ်တယ်။ဟောဒုတိယကဆုံလာပြည့်နေ့မှာပြိဋိဗံဆံတယ်။ ထိုပြိဋိဘံထိုကစုံလားပြည်နှစ်ခုရဲ့အကြာမာတကရ103ခုကနေ140ရှိခုဆိုတော့ဒါ45ပါ45နှစ်ပေါ့အဲ45နှစ်တာကာလဘလုံးဒီတရားဓမ္မတွေကိုဘာတတိအချင်းချုပ်အပြင်နဲ့ဟောပြတယ်အချို့အချို့ဉာဏ်ပညာတွေထက်မြက်နေတဲ့လူတော်ကောင်းတွေအတွက်အချင်းချုပ်များလေးဒါဟောပြဥပမာဦးဇင်းတို့ဗိဓမာဒေသနာတော်ကြီးကိုရှင်သာရိပုတ္တရာဒါအချင်းချုပ်ကလေးဟောပြသလိုရှင် သစ္စာဝဂီ၅ခုတို့ကိုခန္ဓာ၅ပါးနည်းနဲ့ဒါအချင်းချုပ်အပြင်ဟောပြသလိုပေါ့ဒီလိုအချင်းချုပ်ပြခြင်းနဲ့ဟောဟောပြတယ်အဲဒီအကျယ်ချက်လေးလည်းမမြတ်တော်မူတယ်ဒါတွေမှလိုအပ်လို့ရှိရင်ဦးဇင်းတော်မာသတိပရဏတုတ်တို့လို့အသေးသေးရှိခွက်တွေနဲ့ဒါမာပရိနိဗ္ဗာန်တုတ်တို့ဒီလိုတုတ်တန်ကြီးတွေကိုလည်းအကျယ်ချက်ပြီးဟောပြတော်မူတယ်။အော်နောက်တစ်ခါနေတိတတိထက်ဆင်ကျေပွားညွှန်ကြားတော်မူတယ်ဒါကလေးမှာတုတ်တန်တစ်ခုတည်းနဲ့မလုံလောက်ရင်လည်းထိုတုတ်တန်မှာအသေးသေးပြီးတော့ခန္ဓာအာယနာတက်တွေကိုဒါဟောပြတာမျိုးတွေလည်းရှိတယ် အဲ့လိုဘုရားရှင်ဒီ45အနှစ်ကာလအတွင်းမှာဟောပြတော်မူခဲ့တဲ့ထိုတရားတော်တွေဒီတထေဝထိုဟောတော်မူတိုင်းသာလေဟောဒီဖြစ်တယ်ဆိုလိုရင်းပြောချင်တာကဘုရားရှင်ဟောထားတဲ့အတိုင်းပဲချွတ်လွဲသွားတယ်ဆိုတာမှားယွင်းသွားတယ်ဆိုတာရှိသလားမရှိဘူးလားမရှိပါဘူးဖေဟုတ်ပါလားအဲ့တော့ဘုရားရှင်ဒီထိုအတွက်ကြောင့်ပေါ့နောအညထာတမျိုးတခြားတပါးအပြင်မှားလွင်မှားယွင်းသွားတယ်ဆိုတာမရှိဘူး အဲ့လိုပေါ့ပြောတဲ့အတိုင်းမှန်လို့တထာဂတလို့ခေါ်တာဘယ်လိုခေါ်တထာဂတလို့ခေါ်ပါတယ်ခင်ဗျာဒီဒါကြောင့်မလို့ဒါလေးကိုဦးဇင်းတို့ကကြကြနာနာသဘောပေါက်ရင်ဘုရားရှင် ဟောတာတဲ့ဒေသနာတော်တွေဒီအပေါ်အလိုရှိသလားမရှိပါဘူးခင်ဗျာမရှိဘူးအဲ့တော့ဘုရားရှင်ကဆိုကြပါစို့မဟာ မဂ္ဂင်၈ပါးမှာဒါတခါကြီးတကမကြီးတည်းရဲ့အတိုင်းပဲဓမ္မဒိဋ္ဌိဓမ္မသင်္ကပ္ပဓမ္မဝဇ္ဇဓမ္မကမ္မနာဓမ္မအာဇီဝဓမ္မဝါယမဓမ္မတတိဓမ္မသမာဓိလို့ဟောထားတယ်။အဲ့ဒီမဂ္ဂင်၈ပါးထဲမှာဓမ္မဝဓမ္မဒိဋ္ဌိဆိုတာဘာအတ္တမသင်္ကပ္ပဆိုတာဘာဓမ္မဝါစာဆိုတာဘာဓမ္မကမ္မတာဆိုတာဘာဓမ္မအာဇီဝဆိုတာဘာမာတိကရဏတို့တို့တကကြီးဒီကမကြီးတွေလေ့လာရင်ကွက်ကွက်ကွင်းကွင်းချင်းချင်းရှားရှားပဲသိနိုင်ပါလေနောက်ကဓမ္မဝါယမဆိုတာဘာ ဓမ္မတတိဆိုတာဘာဓမ္မတမာတိဆိုတာဘာဆိုပြီးဓမ္မတိပဏ္ဏလုံးမှာပြခြင်းမှာအထင်ရှားကိုဟောပြထားတယ်အဲ့တော့အဲ့မာတိပဏ္ဏလုံးဟောပြတဲ့ဒီမဂ်ကင်ရှိပါတွေကိုအသေးစိတ်တဲ့မှာဓမ္မဥစဉ်တို့နောင်အကြောင်းကြုံရင်တော့တခုချင်းမို့လေဥစဉ်တို့ဒါအကြောင်းအောင်ကြည့်သို့တော့ဒီနေရာမှာပေါ့ဒီဝိပဿနာဘိုင်းနဲ့ပတ်သက်ပြီးတော့ယနေ့သူတော်ကောင်းတွေကအချို့ချို့သူတော်ကောင်းများပယ်ရှားခြင်းတာတမာတမာတိတမာတမာတိကိုမာတိပဏ္ဏသုံးမှာပြခြင်းက ဝိဇယောကမိဝိဇာအကုတလိဓမိတာဝိတကတာဝိဇရံဝိကသံပတိစုခံပရမဇာနံဥပဒံပိဇဝိရတတိသတိအဖြစ်ပရိယဇံတရိယဇံဆိုတဲ့ဒီဇံ၄ပါးကိုတမ္မာတမာတိလို့ခေါ်တယ်ဆိုပြီးတော့ဒီလိုတမ္မာတမာတိကိုဖွင့်တာအဲ့တော့မဂ္ဂင်ရှင်မစုံညီပါမလေးပဲမညံပုံညံရနိုင်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့ဒါပြရှင်ကဟောတော့မဂ္ဂင်ရှင်ပါထဲမှာတပါးပါဝင်ဖြစ်တဲ့တမ္မာ တမာတိကိုကြမှာဘာကြောင့်မိမိတို့ကမလိုလားကြတာတော့ဘာကြောင့်ပေခြင်းနေကြတာတော့သင်္ဃာဒီမဂ္ဂင်ရှိပါစုံညီပါမှာဒါဒီဇာတိဘာကိုထိုးထွင်းပြီးတော့သိနိုင်တယ်မိမိတို့လိုလားတောင်းတတဲ့မဉ္ဇဉ်ပူညာနဲ့နိဗ္ဗာန်ကိုဒါမျက်မှောက်ပြုနိုင်တယ်လို့ဘယ်လိုဟောထားလဲအဲ့တော့အဲ့ဒီမှာမာတိရဏသုံးမှာဟောပြတဲ့တမန်တမာတိပေါ့ဓမ္မတမာတိဆိုတဲ့တမာတိမဂ္ဂင်ဒါဇန်၄ပါးရူပဝဒရဇန်၄ပါးကိုဟောတယ်လို့ဘယ်လိုပြောတော့ ထိုးလေးပါးဒီဦးဇင်းတို့ဇံကိုသုံးမျိုးခွဲရင်ကာမဝါစရဇံရှိတယ်ရူပဝါစရဇံရှိတယ်အရူပဝါစရဇံဆိုပြီးတော့ဇံက၃မျိုးရှိအဲ့ဇံ၃မျိုးထဲမှာရူပဝါစရဇံဒီအလဲကောင်ပဲပါတယ်တော့အလဲကောင်ဇံဖြစ်ပါတယ်အလဲဇံပဲအလဲဇံပဲဆိုတော့ဒါဒီလိုဟောပြနည်းမျိုးကိုဒေသနာမှာဒါမစ္စီဒီပကနီလို့ခေါ်တယ်ဘယ်လိုခေါ်တဲ့တော့မစ္စီဒီပကနီပါတယ်တော့ ယထာမိစေဒီပကနီဟုတ်ပလားအဲ့တော့မိစေဒီပကနီဆိုတော့ကမိစေဆိုတာအလေကိုဒီပကထွန်းပြအဲ့ဒါအလေကိုထွန်းပြတဲ့နီးပေါ့အလေကောင်လေးကိုပြလိုက်ဒါကိုဥမာပြီးတော့ဦးဇင်းတို့ငွေတကောင်ပေါ့ငွေတကောင်မှာခေါင်းရှိတယ်အမိရှိခါလေကဆွဲမြောက်ပြလိုက်လို့ရှိရင်ခါလေလေးကိုဆွဲမြောက်လိုက်တာနဲ့ခေါင်းကောအမိကောမသိရဘူးလားသိရတယ်ထို့တူပဲဦးဇင်းတို့ဘုရားရှင်ကဒီမာသရိပ္ပဏသုံးပါတမန်တမာတိနဲ့ပတ်သက်လို့ဟောတဲ့အခါမှာ ခုနကာမဝါစရဆိုတဲ့ဇံရူပဝါစရဆိုတဲ့ဇံအရူပဝါစရဇံဆိုတဲ့ဒီဇံ၃မျိုးထဲမှာအလေကောင်ဖြစ်တဲ့ဥဒ္ဓတို့ဒီရူပဝါစရဇံကို ထုတ်ပြခြင်းအခြင်းအစဖြစ်တဲ့ကာမဝါစရဇံအဆုံးဖြစ်တဲ့ဒါအရူပဝါစရဇံဒီကိုလည်းတခါလေတိမ်ကြုံယူမြင်ရတယ်လို့ဒီလိုပြောလို့ဖြစ်တယ်ဒီလိုဇာပေကိုစစ်စစ်ဆက်ဆက်လေ့လာပြီးတော့ နမသမารိဆိုတာတဥပ္ပဇ္ဇဥပ္ပဇ္ဇရာသမာဓိနဲ့တကွာကာမဝါစရသမာဓိကိုဒါဥပ္ပဇ္ဇရာသမာဓိကိုခေါ်တယ်ဥပ္ပဇ္ဇရာသမာဓိနဲ့တကွာဒါသမာဘက်၈ပါးတနည်းအားဖြင့်ဇန်၈ပါးကိုခေါ်တယ်လို့ဒီလိုလဲသဘောကျနှိမ့်ချကြရအောင်ပေါ့ဒါကြောင့်ဘုရားရှင်ဟောတဲ့တရားတွေဒီ45ဟော45နှစ်တာကာလပတ်လုံးဟောခဲ့တဲ့တရားတွေဒီဒါချွတ်ကျော်တိမ်လွယ်ခြင်းမရှိဘူးပြီးတော့ချွတ်ကျော်တိမ်လွယ်ခြင်းမရှိတဲ့အတွက်ကြောင့်ဘုရားရှင်ကိုဦးဇင်းတို့ကယုံကြည်ဖို့လိုတယ်ဘာကိုယုံကြည်ဖို့လို့ ယုံကြည်ဖို့လိုပါတယ်ဗျာဘုရားရှင်ကိုယုံကြည်ဖို့လိုတယ်ဟုတ်ပလားဟောတော့ကဘုရားဟောတဲ့တရားတွေအပေါ်မှာလည်းယုံကြည်ဖို့မလိုဘူးလားလိုတယ်ဘုရားရှင်ကဒါတပည့်တော်ကအရိယာသံဃာတော်တွေကဂုဏ်ဒီပေါ်မှာလည်းယုံကြည်ဖို့လိုတယ်ဒါလို့ယုံကြည်ပါမှမိမိတို့ကဘုရားရဲ့ရှင်ကတပည့်တော်ကတွေသွန်သင်ပြတာအစိုးဆုံးမှတဲ့အတိုင်းဘုရားရှင်ကတရားတော်တွေကိုကြည်ညံပြုဖို့အားထုတ်နိုင်မှာဖြစ်တယ်ဒါကြောင့်မို့လို့ယုံကြည်မှုဤဦးဇင်းတို့ဒါလောကီရေးရာ အတွက်သာမကဘဲနဲ့တဏှာကိုကျော်လွှမ်းလွန်မြောက်ခြင်းနဲ့သူတော်ကောင်းတွေအတွက်ယုံကြည်ခြင်းဆိုတဲ့တရားတရားဒီအမှန်တမ်းအရေးမကြီးဘူးလားအရေးကြီးပါလေဗျာဒီကောင်းနေအဲ့တော့ဒါကြောင့်မလို့ဦးဇင်းတို့ဒါတရားတရားကိုဒါဥဒေကြီးတော့ပြောနေရတယ်ဆိုတာလေးကိုဒါဦးဇင်းတို့ဒီနေ့ဒါအစပြန်ပြန်ပြီးတော့တရားတရားပဲဟောပြီးတော့ဝိပဿနာတရားလို့ပြောဝိပဿနာကအခုဒီမရောက်သေးဘူးဆိုဒီလိုလေးဖြစ်နေမှာဆိုလို့ ကောင်းပြီအဲ့တော့သရတရားဒီဦးဇင်းတို့အလုံးတွေနိဗ္ဗာန်ကိုလောလောတောင်းတာတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေအတွက်သရတရားဒီအရေးကြီးရဲ့လို့သဘောကျအမိချိုက်ထားရအဲ့တော့အဲ့သရတရားဒီကိုဘယ်နှမျိုးရှိသလဲဆိုတော့ဒါဦးဇင်းတို့ပြီးခဲ့တဲ့အပတ်ကပြောခဲ့သလိုသဒ္ဒါ၄မျိုးရှိတယ်ဘယ်နှမျိုးရှိတော့၄မျိုးရှိပါတယ်ခင်ဗျာအဲ့ဒါအာဂမသဒ္ဒါအဓိကမသဒ္ဒါဩကပနသဒ္ဒါပတာရသဒ္ဒါဆိုပြီးတော့သဒ္ဒါ၄မျိုးရှိအဲ့၄မျိုးထဲမှာဒါဦးဇင်းတို့ နောက်ဆုံးဖြစ်တဲ့တတိယဖြစ်တတ္တဝါဒီတဏ္ဍမှာအစာအုပ်ဆုံးစပြီးတော့ဒါပြည်တည်ပြီးအစာပြိုးရတာကပတာရတတ္တာနဲ့ပြိုးရတယ်ဘေဒရာနဲ့ပြိုးရတယ်ပတာရတတ္တာပါတယ်တော့ပတာရတတ္တာပဲပတာရတတ္တာအဲ့တော့ပတာရတတ္တာဆိုတာဘာပြောတာတော့လို့မေးတော့ယနာမြတ်သုံးပါးပေါ်လိုက်ကြီးညူတဲ့ ယုံကြည်ရဲ့ယုံကြည်ခြင်းမျိုးကိုဒါပတ္တာရတ္တာလို့ခေါ်တယ်လို့ဒီလိုသဘောကျနှိမ့်ချရအဲ့တော့အဲ့ပတ္တာရတ္တာကိုတခါထပ်ပြီးခေါ်ပြတော့ထိုပတ္တာရတ္တာဒီအဲလို့ဒီလိုမေးရရှိတယ်အဲ့တော့ဦးဇင်းတို့ဒါဒီကနေ့ကမဟာဇဝကဒါတိကမှာပေါ့ဒါပတ္တာရောတိယရဏတယအတ္တဒါကမ္မဗလအတ္တဒါပိပတ္တာရောတိကြည်လင်ခြင်းကြီးညိုခြင်းဆိုတဲ့အတ္တကြီးညိုခြင်းဆိုတဲ့တရားသည် ယရဏတရားတတ္တာယနာမြတ်သုံးပါးပေါ်၌ယုံကြည်ခြင်းဆိုတဲ့တတ္တာကမ္မကလတတ္တာကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်ခြင်းဆိုတဲ့တတ္တာဣတိတို့ဒူဤတော်ပိနပါပြရှိဟူ၍လီတတဘောကောင်းစွာမသွေမထိုက်ပါပေတော့တတိသာဓုသာဓုသာဓုပါဖေယ ကဲတော့အဲ့ဒီမှာဦးဇင်းတို့တရားကဒီပတာရတတ္ထာမှာတွေနှမျိုးကွဲသွားပြီယတနတရားတတ္ထာနဲ့ပတာရတတ္ထာအဲ့တော့ယတနတတ္ထာကိုစဥစွာပထမကောက်ပြီးတော့ပြောကြရအောင်ဆိုတော့ယတနတရားတတ္ထာဆိုတာဘယတရားတန်ခါယတနမြတ်သုံးပါးပေါ်မှာယုံကြည်တဲ့တတ္ထာတရားမျိုးကိုဒါယတနတရားတတ္ထာအဲ့ယတနတရားတတ္ထာနဲ့ပတ်သက်လို့ဒါဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဘုရားအပေါ်မှာယုံကြည်တဲ့တရားတရားလေးနဲ့ပတ်သက်လို့ဘုရားရဲ့ဂုဏ်ရည်လေးကိုဒါဦးဇင်းတို့ပြောခဲ့ပြီး ဘောနဟိုကြီးကညာပေါ်မှာ ကြီးညိုတဲ့ဆိုတဲ့ကြည်လင်မှုလေးတစ်ခုကသူ့ဘဝကိုအပယ်လေးပုံကထုတ်ဆောင်ပြီးတော့နတ်ပြည်နလောကလို့ခေါ်တဲ့သူကတိချမ်းသာတွေကိုခံစားခွင့်ရအောင်ထိုပတာရတတ္တာကြည်လင်မှုလေးကဒါပို့ဆောင်ပေးသွားနိုင်တယ်ဆိုတဲ့အကြောင်းကိုဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြောခဲ့တော့ဒီနေ့ဒီဒီဘက်မှာတော့ဦးဇင်းတို့ရအဲ့ယရဏတရားတတ္တာတဲကဘုရားရှင်ကိုယုံကြည်တဲ့ တတ္တာဟောတရားတော်ကိုယုံကြည်တဲ့တတ္တာတန်ခါတော်ကိုယုံကြည်တဲ့တတ္တာဒီအပိုင်းမှာဒီနေ့တရားတော်ကိုယုံကြည်မှုအပိုင်းလေးကိုဦးဇင်းတို့ဆက်ပြီးတော့သွားကြရအောင်အဲ့တော့တရားတော်ကိုယုံကြည်ရမယ်ဆိုတဲ့အပိုင်းမှာလေးပဲတရားတော်ရဲ့ဂုဏ်ကိုမိမိတို့ကမှတက်တည်နားလည်မထားရင်တရားတော်ပေါ်မှာတရားတရားကြီးလေးတွေဖြစ်ပေါ်နိုင်ပါမလားမဖြစ်နိုင်ဘူးအဲ့လိုမဖြစ်နိုင်တဲ့အတွက်ကြောင့်ဒါတရားတော်ရဲ့ဂုဏ်ကိုသိလို့လိုတယ်

ထိုတရားတော်ပေါ်မှာဒုဂုဏတွေကိုတတ်တည်နားလည်ထားတဲ့သူတော်ကောင်းတရားဆိုထိုသူတော်ကောင်းရဲ့သရာတရားဒီလမ်းမှာအားကောင်းတယ်လို့ပြောလို့ရတယ်။ဒါကြောင့်မလို့တရားတော်ကိုပုဂ္ဂိုလ်စည်းကပ်တဲ့အခါမှာဒုက္ခသူဂုဏတော်လေးတွေကိုတတ်တည်နားလည်ပြီးတော့စည်းကပ်ဖို့လိုတယ်။သို့တော့ဂုဏတော်က6ပါးသိများတယ်ဆိုရင်ဦးဇင်းတို့ဒီမှာသာဂရာများမှာပေါ်ပြတယ်။ဒါဂုဏတော်2ပါးနဲ့ဦးဇင်းတို့ဒီမှာခတ်တူမှတ်သားလို့အောင်ပြောကြရအောင်။အဲ့တော့ဦးဇင်းတို့သာဂရာများမှာတော့ ဘဝဂန္ဓာရာဥဒ္ဒါရဏိနာဇအတ္တတာဒာနိနာဇဓမ္မောဘဝဂန္ဓာရာဘဝတိဟုသောကန္တာရမဥဒ္ဒါရဏိနာဇထုံဆောင်တတ်ပါれဆိုတဲ့အကြောင်းကြောင့်၎င်းအတ္တဒါနိနာဇတတ္တမှုကိုပိတပါれဆိုတဲ့အကြောင်းကြောင့်၎င်းဓမ္မောတရားတို့သည်တရဏံကိုကိုရာအစစ်အဖြစ်ကြီးဖြစ်ပါ၏တော်တည်းသာဓု သာဓုသာဓုပါဗျာအဲ့တော့ဒီမှာဦးဇင်းတို့တရားသက်တယ်လို့ဘဝကန္တာရာဘဝဒီဟုသောကန္တာရာကြီးမှာဦးဇင်းတို့ကန္တာရာဆိုတာကအင်မတန်မှကြော်လွားလွန်မြောက်ဖို့ခေးနေတာကိုဒါကန္တာရာလို့ခေါ်တယ်တို့တကကြီးဒီကမကြီးကတော့ပို့ပြီးတော့သိတယ်ဦးဇင်းတို့ဒါလေကန္တာရာကြီးကြီးတယ် စသည်အပြင်ဘလောကန္နာရာကြီးတွေဒီအင်မတန်မှကြော်လွားလွန်မြောက်ဖို့ရခီးသွားတယောက်နေဒုက္ကန္နာရာကြီးတွေကကြော်လွားလွန်မြောက်ဖို့ရအင်မတန်မခဲရင်ဘူးလားခဲရင်ပါတယ်ဖေဟာနေနေထို့တူပဲအဲ့ဒီကန္တာရတွေနဲ့များစွာကြော်လွားဒေကန္နာရာအစရှိတဲ့ထိုကဲ့သို့ကန္နာရာကြီးတွေနဲ့များစွာကျော်လွားလုံမြောက်ဖို့ရန်ခက်ခဲတဲ့ကန္တာရာကြီးကတော့ဘဝကန္တာရာပဲ။ဘာကန္တာရာလဲတော့ဘဝကန္တာရာပါဗျာ။ ဘဝကန္တာရာဘောတိဟုသောတန္တရာကန္တာရာကြီးဟာအင်မတန်မှခင်းနေအဲ့ဒီကြော်လောလွန်မြောက်မှုခင်းနေဒါကြောင့်မလို့ဘောကန္တာရာကြီးကသိရှိလို့လေဘုရားရှင်ကအောင်ကျွန်တော်ဘုဒ္ဓလောကပြောခဲ့တယ်လို့ပေါ့နမတကောယံဘိကဝေတန္တာရောပုဗ္ဗဂောတိနပညာယတိဘိကဝေจิตာယတို့သန္တာရောခန္ဓာယနာတတုအစဉ်မပြတ်ဖြစ်ပြ၍နေရသောသံဃာတိအနမတကောယံအဆုံးအပိုင်းချမရှိပြီအစ ပြီဟောကန္နာရာကြီးဘောဝကန္နာရာကြီးကြည့်မယ်ဆိုရင်တိတ်တန္တရာကိုဉာဏ်ဖြင့်အစဉ်လျောက်လို့မှတ်မျိုးကြည့်တယ်ဒါအစကိုမသိနိုင်ရဲ့သဘောရှိအမှန်တမ်းမှရှည်လျားတယ်ဒါကအတိတ်တန္တရာတိတ်တန္တရာကတော့ကဲပြီးခဲ့ပြီးကြအနာဂတ်တန္တရာကဘလို့လဲဆိုတဲ့အခါကျတော့ဘာလောဒီဘာလောဘာလာနာတော့ဒီကောဘာလာနာသူမိုက်တို့ဤတန်တာတော့တန်တရာတွေကလည်းဒီကောရှည်လျားနေသေးတာပဲအဲ့တော့ ဉာဏ်ပညာမျက်စိကန်းနေတဲ့သူမိုက်တွေအတွက်တော့တန်ត្រာကြီးဟာဘာဖြစ်နေဦးမှာတော့အနာဂတ်တန်ត្រာကြီးဟာဘာဖြစ်နေဦးမှာတော့ရှည်လျားနေဦးမှာပဲတဲ့ဘာဖြစ်နေဦးမှာရှည်လျားနေဦးပါမယ်ဗျာနေနာဂတ်တန်ត្រာကြီးဟာရှည်လျားနေဦးအတိတ်ကလည်းသိပြီးတော့ရှည်လျားခဲ့တယ်အနာဂတ်ကလည်းခန္ဓာယနာတက်တွေကိုမသိတဲ့ဘုရုရှင်ငမိုက်သားတွေအတွက်တော့တန်ត្រာကရှည်နေဦးမှာပဲကြော်လွှားလုံမြောက်ဖို့ရန်အင်မတန်ခက်နေဦးမှာပဲအဲ့လိုခက်နေတဲ့တန်ត្រာကြီးကိုကြော်လွှားလုံမြောက်ဖို့ရန်ခက်နေတဲ့ဒီတတ္တဝါတွေကို တရားတော်ကဒါဥဒ္ဒါရဏိနာဇကံဘောဝဘောဝကန္တရာဘောဝကန္တရာကြီးမှာဥဒ္ဒါရဏိနာဇကဲတင်တတ်ပါလေဆိုတဲ့အကြောင်းကြောင့်၎င်းဟောတရားတော်ကအဲ့ဘောဝကန္တရာကြီးတွေကနေတတ္တဝါတွေကိုတရားကျင့်သုံးတဲ့ပုဂ္ဂိုလ်တွေကိုထုတ်ဆောင်တင်ပြီးတော့ပေးတတ်တယ်ဒါကတရားတော်ရဲ့ဂုဏ်တော်တစ်ခုဟောနောက်တစ်ခါ ဒီခါလေးမှာကြတော့ဒုတရားတော်ကပဲတရားကျင့်တဲ့သူတော်ကောင်းတွေကိုစင်းရဲမှုအဲ့လိုပင်မမှုစင်းရဲမှုတွေကလည်းဒီခါလေးကယ်တင်ပြီးတော့ဘေးတက်ပြန်နေတဲ့ဒါတရားတော်ရဲ့ဂုဏ်တော်နှစ်ခုအဲ့တော့ဒုတို့ပြောမယ်ဆိုရင်အင်မတန်ခဲရင်ကြမ်းတမ်းနဲ့ကြော်လောဖို့ရန်ကြော်လောလုံမြောက်ဖို့ရန်ခဲရင်တဲ့ဘဝကန္တာရာကြီးကနေပြီးဒီတရားတော်တွေကနံပါတ်1ထုတ်ဆောင်ပေးတတ်တယ်နံပါတ်2တက်တာရာကိုလည်း ပေးတတ်တယ်အဲ့တော့ဘဝကန္နာရကြီးကနေထုတ်စပေးတတ်တယ်ဆိုတဲ့အကြောင်းနှစ်ပါးဒီတရားတော်ရဲ့ဂုံပဲဘာရဲ့ဂုံတရားတော်ရဲ့ဂုံပါဗျာတရားတော်ရဲ့ဂုံဦးဇင်းတို့ဒီမှာဆိုရင်ဘယ်နှစ်ပါးမှတ်ရမလဲဆိုတော့နှစ်ပါးမှတ်ရမယ်ဘယ်နှစ်ပါးမှတ်ရမလို့နှစ်ပါးမှတ်ရပါပါမယ်ဗျာနှစ်ပါးမှတ်ရမယ်နံပါတ်1ကဘောအကန္နာရကြီးကထုတ်ဆောင်ပေးတတ်တယ်ဒါနံပါတ်1နံပါတ်2က ဘောဝကန္တာရဇရာကြီးမှာတတ္တာရာကိုပြီးတတ်တယ်။ဒါသည်တရားတော်ရဲ့ဂုဏ်တော်နှမလို့ဘလို့သဘောကျနှစ်ကြိုက်နှစ်ကြိုက်ပြီးတော့တရားတော်ကိုစင်ရင်ရင်တရားတရားတွေတရားတော်ပေါ်မှာမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲ့တော့ဒီနေရာမှာဦးဇင်းတို့တရားတော်ရဲ့ဒါဘောဝကန္နာရကြီးဒီမှာထုတ်ဆောင်တတ်ပုံတတ္တရာကိုပြည့်တဲ့ပုံဟုတ်တူပြီပြောပြီးတော့ဒီညတရားဓမ္မဒီမှာပဲဦးဇင်းတို့ ဒါအဆုံးတက်ကြရအောင်ပေါ့အဲ့တော့ဘုံဘမလေးတွေနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီမှာဥစ္စာပထမတို့တက္ကကြီးတွေဒီမှာကြီးတွေနဲ့အင်မတန်ရင်းနှီးတယ်ဒါဝတ္ထုလေးတစ်ခုကိုစပြီးတော့ပြောကြရအောင်အဲ့ဒါမှလည်းဆိုတော့ဦးဇင်းတို့လင်းတို့သား900ဖြစ်ဘူးတဲ့လင်းတို့သားဖြစ်ဘူးတဲ့ရဟန်း900ကအကြောင်းပေါ့ဦးဇင်းတို့ရရှင်ဒီအဘိဓမ္မာဒေသနာတော်ကိုတောင်းရင်သာနတ်ဒီမှာဒါဟောကြားတော်မူခဲ့ အဲဒါတွေကလက်ပြမှာဟောကြားတော်မူတဲ့ဘက်မှာဘုရားရှင်ကြီးကနေ့နေ့လေသွန်ကိုနောက်ကျောင်းမှာသွန်ခံပြီးတဲ့အခါသန္တကုတော်ကိုပြန်ပြီးတော့ဒါနားယူတဲ့အခါစင်္သာရိပုတ္တရာမထေရမြတ်ကြီးကိုဒါအဘိဓမ္မာဒေသနာတော်ကိုအကျဉ်းချဟောပြအဲလိုကျင်းပြဟောပြတဲ့ဒေသနာတော်ကိုရှင်သာရိပုတ္တရာမထေရကြီးကသူ့ကဒါတပည့်ရင်းနေဖြစ်တဲ့ညာ900ကိုပြန်ပြီးတော့ မချင်းမကျေနာတိဝိထာရနာတိသင်္ကေပလို့ခေါ်တယ်မချင်းမကျေနီးနဲ့တပံပြန်ပြီးတော့ဟောပြတော်မူတယ်ထိုမချင်းမကျေနီးအပြင်ဟောပြတော်မူတဲ့ဒီအဘိဓမ္မာတရားဒီယနေ့မျက်မှောက်ဦးဇင်းတို့အာလုံးဒါအဘိဓမ္မာအလုံးဖြစ်တယ်အဲ့ဒီအဘိဓမ္မာဒေသနာတော်ကိုရှင်သာရိပုတ္တရာမထေရမြတ်ကြီးထံမှာကြားနာခွင့်နာယူခွင့်ရတဲ့ယဟန်900ရဲ့အတိတ်ဇာတ်ကြောင်းကိုမှတ်မြော်ပြီးတော့ကြည့်ကြမယ်ဆိုရင်လွန်ခဲ့တဲ့ဒါ ဦးဇင်းတို့ကတ္တပဘုရားရှင်လက်ထက်ပေါ့အဲ့ကတ္တပဘုရားရှင်လက်ထက်မှာသူတို့ကလင်းတို့သား900ချစ်ခဲ့ကြလင်းတို့သား900ချစ်ခဲ့ကြတဲ့အခါကျတော့နိုင်ကိုတကူထဲမှာနေကြတယ်ပေါ့နိုင်ကိုတကူထဲမှာနေတဲ့အခါမှာအဲ့ဒီမှာပဲဦးဇင်းတို့ရန်တော်နှစ်ပါးအဘိဓမ္မာဆောင်တဲ့ရန်တော်နှစ်ပါးကဒါအဘိဓမ္မာတွေကိုရွတ်ကြဖတ်ကြအဲ့လိုဘေးမာတွေကိုရွတ်ဖတ်တဲ့အခါမှာဒီလင်းတို့သားတွေဒီလင်းတို့သား900ဒီဒါတော့ဒါ အာယုတ်ပဲဒါကတော့နာမ်ပဲဆိုတဲ့အပိဓမ္မာသဘောတရားတွေကိုကွယ်ကွယ်ပြားပြားသိနိုင်တဲ့ဉာဏ်ပညာမရှိပါဘူးဒါအာဟိတလိစ္ဆန်ဖြစ်တဲ့အတွက်ကြောင့်သို့တော့သူတို့မှသိနိုင်တာတွေတခုရှိအဲ့ဒါကဘာလဲလို့ဆိုတဲ့အခါကျတော့ဒါကတော့ဓမ္မတရားသံလေဒါကတော့အာဓမ္မတရားမဟုတ်တယ်ငါတို့ကိုညှိမနှိမ့်ချက်မဲ့အတန်ပဲလို့ဒီလောက်ဆိုသူတို့ကခွဲပြားပြီးတော့သင်ညာမှတ်သားနိုင် ဉာဏ်ပညာနဲ့ထိုးထွင်းသိရဝိညာဉ်သိပညာသိနဲ့သိနိုင်တာမျိုးတော့မဟုတ်ဘူးပညာသိလောက်နေတော့သူတို့ကဒါကတော့ဓမ္မလို့ခေါ်တဲ့ဓမ္မလို့ခေါ်တယ်သူတော်ကောင်းတရားတဲ့အတ္တမေဒါကတော့ဒါအဓမ္မလို့ခေါ်တယ်ငါတို့ကိုနှိမ့်ချက်ပြည့်စုံတဲ့အတ္တမေလို့ဒီလောက်ကလေးတော့ခွဲခြားသိအဲ့လိုခွဲခြားသိတဲ့ဒီလင်းတော်က900ပါထိုးအဘိဓမ္မာဆောင်ရန်တော်နှစ်ပါးရဲ့ရွတ်တန်နေတဲ့အဘိဓမ္မာဒီနာကြားကိုရတဲ့အခါသူတို့တန်တယ်မှာဘာဖြစ်လို့လဲဩဒါကတော့တရား ဓမ္မအတန်လေးဒီလိုသဘောကြနှစ်ကြပြီသူတို့တဏ္ဍမှာထိုတရားတော်ကိုကြည်ညိုတယ်ဆိုတဲ့စိတ်တဏ္ဍမှာကြည်ငြိမ်မှုစိတ်စိတ်လေးတစ်ခုဖြစ်သွားဒါကိုပတာရတတ္တာလေးထိုလင်းလုံသာ900တဏ္ဍမှာဖြစ်သွားတာဘာတတ္တာဖြစ်သွားပတာရတတ္တာပါဗျာပတာရတတ္တာလေးဖြစ်သွားထိုပတာရတတ္တာလေးကထိုလင်းလုံသာ900ကိုဘလောက်ဒီဘဝတွေကိုဒါမြင့်နေပြလိုက်တော့ဆိုအဲ့ဘဝကသုတိပြတ်ကြီးတည်လုံးကြတဲ့အခါနတ်ပြည်နတ်လောကရောက် အဲ့လိုနတ်ပြည်နာလောကရောက်ပြီးတဲ့အခါအဲ့ဒီကတ္တဗဘုရားရှင်နဲ့ဦးဇင်းတို့ဂေါရမဘုရားရှင်နှစ်စုရဲ့ကြာတာဗုဒ္ဓန္တရကလို့ခေါ်တဲ့အင်မတန်ရှည်လျားတဲ့သန္တရာကြီးမှာထိုသူတော်ကောင်းတွေဒီအပယ်လေးပုံကိုဒီတစ်ခါမှမရောက်တော့ဘူး။ဘာတတ္တာလေးကကျေသူပြုလိုက်တာပဒါရတရာပါဗျာပဒါရတရာလေးကထိုလင်းတို့သား900ဖြစ်ဘူးတဲ့သူတော်ကောင်းတွေကိုကျေးဇူးပြုလိုက်တာဒါဗုဒ္ဓန္တရကကတ္တပဗျာရှင်ရဲ့ဦးဇင်းတို့ဂေါရမဗျာရှင် နှစ်စုရဲ့အကြမှာအပယ်လေးပုံကိုတစ်ချိန်တစ်ခါမှမကြရောက်ပဲတဲ့နောက်ဆုံးဦးဇင်းတို့ဘုရားရှင်သာသနာတော်တွင်မှာတော့ဒါရှင်သာရခဲ့တာအန္တိနီတပည့်900ဖြစ်ပြီးတော့ထိုအဘိဓမ္မာတရားတွေကိုနာကြခွင့်ရနောက်ဆုံးမှာတော့အရိယာသူတော်ကောင်းတွေချစ်ကြရတယ်ဒါဗေဒနာတရားကအခြေပြုပြီးထိုသူတော်ကောင်းတွေကိုတဏှာဥစဉ်ရဲ့ဒုက္ခကနေပြီးတော့လွတ်ကင်းအောင်ဒီထုတ်စေပေးတာတော့လို့ပြီးတော့ပတာရတ္တဘယ်ကိုကြည်ညိုတဲ့ပတာရတ္တလို့မေးတဲ့အခါကျတော့ တရားတော်ပေါ်မှာကြီးညိုခြင်းဆိုတဲ့ပတာရဘုဒ္ဓတော်ကောင်းတွေကိုဒါဘောဝကန္တာရာကြီးကနေလွတ်မြောက်အောင်ထုတ်စေပေးတာမဟုတ်ဘူးလားဟုတ်တယ်ဟောနောက်တစ်ခုဒါပတာရတတ္တာလေးနဲ့ပတ်သက်လို့ဦးဇင်းတို့အင်မတန်မှအားရစရာကောင်းတယ်တို့တကကြီးတွေဒီကမာကြီးတွေယနေ့မျက်မှောက်ခင်မှာဒါဇရာတော်သမတော်တွေဟောပြတဲ့တရားတော်တွေကိုဒါနာကြခွင့်ရတယ်လို့ကိုယ်ကိုယ်တိုင်ကလည်းဒါဘုရားဟောတဲ့ပိဋကတော်တွေကိုလေ့လာ သားခွင့်ရနေကြအဲ့လိုနာနေရတဲ့အခါမှာဒုက္ခလိုကြည်လင်ယူဆိုတဲ့တရားတရားလေးတွေတော့မိမိတို့တရားမှာဒီချိန်ခါတော့မဖြစ်ပဲနေပါမလားမနေပါဘူးတရားတော်ကိုကုလိုနာတဲ့အခါမှာကြည်နေတဲ့ဈေးထားလေးတွေဖြစ်တယ်တရားတော်ကိုကိုကိုယ်တိုင်ဖတ်ကြည့်တဲ့အခါလေ့လာတဲ့အခါမှတ်သားတဲ့အခါမှာကြည်နေမှုတရားတရားလေးတွေဖြစ်တယ်ထို့တရားတရားလေးတွေကမိမိတို့ရဲ့ဘဝလေး ဟာမြင့်တဲ့မြင့်အောင်လေဆောင်ပုတ်ပေးနိုင်တယ်လို့အင်မတန်မှကူးမြောက်ကျော်လွှားလွန်မြောက်ဖို့ရန်ခက်ခဲတယ်ဟဲ့ဘဝတည်းဟူသောကန္တာရာကြီးကနေပြီးထုတ်စေပေးနိုင်တဲ့စွမ်းရည်ဒီတရားတော်မှာမရှိဘူးလားရှိပါတယ်ဒါလေးတွေကိုသဘောကျနှိမ့်ဆိုင်ပြီးတော့ဒါနေမယ်ဆိုရင်မိမိတို့တန်တန်မှာအင်မတန်ငုံမြတ်တဲ့ဒါစိတ်ထားတွေနဲ့ဒါသရာတရားဘလောက်တန်ဖိုးရှိရဲဆိုတော့ကိုလည်းမိမိတို့ကသိလာမယ်တရားတော်ပေါ်မှာယုံကြည်ရမယ်ဆိုတဲ့သရာတရားတွေနဲ့တိုးပွားလာဖြစ်သာသာရကတစ်ခု နောက်စဉ်တော့တာရကာလေးတစ်ခုထပ်ပြီးတော့ပြောကြအောင်စို့နောက်တာရကာလေးတစ်ခုကတော့ဟုတ်တူပဲဦးဇင်းတို့ဒီပတာရတတ်တာလေးနဲ့ပတ်သက်လို့ပေါ့ဦးဇင်းတို့မင်းဒုကဆိုတဲ့ဒါနတ်သားတစ်ပါးရဲ့အကြောင်းပေါ့မင်းဒုကဆိုတဲ့နတ်သားတစ်ပါးရဲ့အကြောင်းနဲ့ပတ်သက်လို့ဦးဇင်းတို့မင်းဒုကဆိုတာကဘာလဲလို့မေးတဲ့အခါကျတော့ဒါဖာနတ်သားဘာတဲ့တော့ ဘာနန္ဒဘာနန္ဒဒီတစ်ချိန်မှာဘုရားရှင်ဒီဒါဥစဉ်တို့စံပါပြီပေါ့စံပါပြီမှာဘုရားရှင်သုံးတဲ့အခါစံပါပြီမှာသတင်းသုံးတဲ့အခါအဲကက်ကရာဆိုတဲ့ရေကန်ကြီးမှာဘုရားရှင်ကဒါကြောင့်လည်းဒီတစ်ခုရှိလို့အဲ့ဒီမှာဘုရားရှင်ဒီသတင်းသုံးတယ်ဒီနေ့ရတနေ့နန္ဒမိုးတော်လည်းရောက်တဲ့အခါဘုရားရှင်လောကကိုကြည့်တော့ထိုဖားလေးတစ်ကောင်ကို ဖားလေးတစ်ကောင်ရဲ့သုတိပြတ်တွေလည်းအကြောင်းနဲ့ထိုဖားလေးတစ်ကောင်ကိုဒါကောင်းရာသူပြီးရောက်အောင်ဆောင်ကျင့်ပေးနိုင်မယ်အခြေအနေကိုသိမြင်တော်မူတဲ့အတွက်ကြောင့်ဘုရားရှင်သည်ဒီကသုံးပုံပေးပြီးတော့အကန္နဂုတိတိုင်မှာနားနေနားနေပြီးတဲ့ကညနေကျမ်းချိန်ရောက်တဲ့ကမှာဓမ္မသဘင်ရှိတဲ့နေရာကိုကြွရောက်ပြီးဘုရားရှင်ဒီတရားဒေသနာစပြီးတော့ဟောတယ်။တရားဒေသနာစတော့ဘုရားရှင်ဒေသနာတရားတော်တွေကိုဟောကြားနေပြီခုလိုပေါ့တရားဒေသနာတွေဟောကြားနေပြီဆိုတဲ့အခါ ဒါပရိသတ်တွေကလည်းမြတ်စွာဘုရားရှင်ရဲ့တရားတော်နာနေကြအဲ့ချိန်မှာထိုအဲ့ကက်ကရာလို့ခေါ်တဲ့ဒီရေကန်အနီးမှာအဲ့ရေကန်သားကဖားတဲ့ကောင်ကတခါလေကုံမုတ်တက်တက်ပြီးတော့ဩရရင်ဟောကြတဲ့တရားကိုသူဒီဒါသစ္စာလေးပါးနဲ့စက်တဲ့တရားဒါကတော့ရုပ်ပဲဒါကတော့နာမ်ပဲလို့ဒီလိုကိုယ်ကိုယ်ပြပြသိနိုင်ရဲ့ဒါဝိညာဉ်တိပညာတိသူ့မှာရှိပါဒါပေမဲ့ခုနပြောသလိုပေါ့ဒါဟာဓမ္မဆိုတဲ့တရားသမင်ဒါကအတ္တမဆိုတဲ့ ဒါသူ့မှာမှတ်သားနိုင်တယ်ဒါပညာသီလေးရှိအဲ့ပညာသီလေးနဲ့ဒုဏသားတွေဘုရားရှင်နဲ့တရားတော်ဆိုတာခဲဧကဂရာကြောင့်ဒါကလည်းကြီးညိုတဲ့စိတ်ဓာတ်လေးနဲ့ဒါနာယူနေတဲ့အချိန်ဒါကလည်းနွားကြောင့်သားတယောက်ကလည်းဒါကရောက်ကြည့်လားရောက်ကြည့်လာတဲ့အခါကျတော့ဒါကလည်းဘုရားရှင်ကပရိသတ်ကြီးများစွာကိုတခါတည်းတရားဒေသနာဟောနေတာတူတော့နောက်ကျောင်းသားလေးကလည်းသူတရားကိုသဘောကျနှိမ့်ချိုက်လို့ဒါကလည်းအမတ်တမောနဲ့အမတ်မျိုးပြီးတော့ငေးပြီးတော့ကြည်ရင်းနဲ့ဒါကလည်း သူ့လက်မှာပါတဲ့ဒါနှင်တန်လို့တော့ခေါ်တာပေါ့ဦးဇင်းတို့ကတော့ဂျိန်လုံးကိုခေါ်တာပေါ့အဲဂျိန်လုံးလေးနဲ့မြေကိုထောက်ပြီးတော့ဒါတရားနာတရားနာတဲ့ကမြေကိုထောက်တာတော့အမတ်တမဲ့ထောက်ပြီးမယ်အဲ့ဒီဂျိန်လုံးကခုနတရားဘုရားရှင်ကဟောကြားတဲ့တရားပေါ်မှာဓမ္မသံပဲလို့တင်ညာတိလောက်လေးနဲ့တည်ပြီးတော့ကြည်နေတဲ့သရာတရားလေးဖြစ်နေတဲ့ဖားတကောင်ရဲ့ဥပေါင်းပေါ်ကိုထောက်ပြီးတော့ထိုဖားတကောင်ဒီထိုချိန်မှာပဲသုတိပြည့်ပြီးတည်လုံသွားရှာတယ်။အဲလိုသုတိပြည့်ပြီးတည်လုံသွားတဲ့အခါတခါလေ အဲ့ဒီနတ်ပြည်မှာသွားပြီးတော့တခါလေရှူပိတ်ခံကြီးနဲ့နတ်ပြည်မှာနတ်သမီးတွေချမ်းရံနေနဲ့သွားပြီးဖြစ်တခါလေအိပ်ပျော်တဲ့ယောက်ျားနိုးသလိုပဲယောက်ျားတစ်ယောက်အိပ်ပျော်နေတဲ့ကနိုးသွားသလိုတခါလေဒီဘက်ကနေသုတိပြတ်တွေတေတုံလာနဲ့တပြိုင်နက်တည်းလိုလိုမှနတ်ပြည်မှာသွားပြီးတော့နတ်စည်းလေးတွေတခါလေပေါ်တော့တာရှူပိတ်ခံကြီးပေါ်ပေါ်တဲ့အခါကျတော့တခါလေနတ်သားကစဉ်းစားပြန်ဩငါဒီဘဝကိုရောက်လာတာဘလို့ကုသိုလ်ကံနဲ့ဘလို့အကြောင်းကြောင့်ရောက်လာတာဗာလေလို့ဒီလိုဒုနန္ဒကစင်ញင်တဲ့အခါ ကြည်တန်းကြည်တန်းတိရစ္ဆာန်ဘဝဖားတကောင်ဖြစ်တဲ့အချိန်ကညရှင်ဟောကြတဲ့တရားတော်လေးကိုအာမန်ကကနန္ဒမတိပဲကြည်ရင်တဲ့စိတ်ဓာတ်နာယူတာကဒီလောက်ကြည်ကြည်တယ်ချမ်းသာကြီးကိုပေးဆောင်နိုင်မလားဆိုပြီးဒါကြလေအဲ့ချမ်းရံတဲ့သမီးတွေပါခေါ်ပြီးတော့ညရှင်ထံမောက်ကိုဒါကျင့်ပြီးတော့လာတယ်အဲ့မှာပဲညရှင်ကဒုနန္ဒနဲ့တင့်မြော်တဲ့တရားတွေကိုဟောလိုက်ကြအဲ့မှာပဲအရိယာသူတော်ကောင်းဖြစ်သွားတယ်သောတပတ္တိမဉ္ဇဉ်ဘုံဉဏ်ရသွားတယ်အဲ့တော့လူရင်းပြောနေတာကဦးဇင်းတို့ ညာတော်ဘောမှာကြီးညိုတယ်ဆိုတဲ့ဒုပတာရတတ်တာလေးမိမိတို့တဏ္ဍမှာတည်ရင်တော့မှပဲဘဝမှာတဏ္ဍနာကအပိအပြတ်မလွတ်မြောက်ရင်နေအောင်စင်းရဲ့အပေလေးပုံဆိုတဲ့စင်းရဲ့ဒုက္ခတွေကနေလွတ်မြောက်ပြီးတတ္တရာရပြီးတော့နတ်ပြည်နတ်လောကဆိုတဲ့သူဂတိချမ်းသာတွေကိုခံစားနိုင်ဖို့မရဘူးလားရတယ်ဒါဒီဘာကဲစွန့်ရည်လဲပြီးတော့တရားတော်ပေါ်မှာယုံကြည်ရဲ့ဒါတရားတရားကဲစွန့်ရည်တနည်းအားဖြင့်တရားတော်ရဲ့ဂုဏ်ကြီးပဲ အဲ့လိုတရားတော်ရဲ့ဂုဏ်ရည်တကူသဘောကျနှိမ့်ချရင်မိမိတို့နန္ဒမဒုက္ခတို့တရားတရားတွေကပေါ်လာနိုင်တဲ့တဘောဘွားနဲ့ထိုတရားတရားတွေကလည်းမိမိတို့ရဲ့ဘဝတွေကိုတဏှာမှာသက်တာရာရအောင်လေဆောင်ကျင်းပေးနိုင်မှာဖြစ်တယ်လို့နောက်ဆုံးမှာတော့တဏှာကနေလွတ်မြောက်တဲ့အထိထုတ်ဆောင်ပြီးတော့ဆယ်ထုတ်ဆယ်ယူပေးနိုင်မှာဖြစ်တယ်ဒါတရားတော်ရဲ့ဂုဏ်ရည်အဲ့လိုတရားတော်ရဲ့ဂုဏ်ရည်နားလည်ပြီးတော့တရားတော်ကိုစီကံမယ်ဆိုရင်တို့တကကြီးတွေဒီကမာကြီးတွေတန်ဖိုးမရှိလာဘူးလား ရှိပါမယ်ဘုရားဒါလေဒါကြောင့်မလို့ယနေ့တရားတော်ကဒီဂုံတော်နှစ်မျိုးကိုဘဝကန္နာရာကြီးကထုတ်ဆောင်ပေးတတ်တဲ့ဂုံတော်ကတကုဘောကကန္နာရာကြီးမှာတတ္တာယာကိုပြတတ်တယ်ဆိုတဲ့ဒီဂုံတော်နှစ်ခုကိုအာယုံပြုပြီးတော့ဒါမိမိတို့တရားတော်ပေါ်မှာတရားတရားတွေပေါ်ပေါက်လာအောင်တနည်းအားဖြင့်တရားတရားတွေတိုးပွားလာအောင်ကိုယ်စီကိုယ်စီကြိုးစားနိုင်ကြပါစေလို့ဒီလိုဆန္ဒပြုရင်းနဲ့ ထိုတရားတော်ရဲ့ဂုဏ်တော်ဖြစ်တဲ့နောက်ထပ်ဦးဇင်းတို့တွက္ခတော်ဘဂဝါဒါရမောဆိုတဲ့ဒီဂုဏ်တော်6ပါးတဲ့ကတွက္ခတော်ဆိုတဲ့ဂုဏ်တော်ဖွင့်လေးကိုဒီမှာဒါနာယူရင်းနဲ့ဒီမှာပဲတရားဏီဂုဏ်ကို အဆုံးတတ်ကြရအောင်အဲ့တော့ဘဂဝါဒါရွှေဘုန်းတော်တခင်ရှင်တော်မြတ်ဘုရားတိဓမ္မောမဘုနိဗ္ဗာန်ဓမ္မခံဟုစရံတော်တရားတော်မြတ်ကိုဒုက္ခတော်ကြာနာယုံမင်းအပူစင်၍ကျင့်လျင်ချမ်းသာရှင်ပြီးကလည်း လွန်စွာငြိမ့်ချမ်းနိဗ္ဗာန်နှင့်စကံတင်အောင်မလင့်ရည်ရောကောင်းစွာဟောတော်မူအပ်ပါ၏ဆိုရဒီတရားတော်ရဲ့ဂုဏ်တော်လေးကိုမိမိတို့ကနှလုံးသွင်းပြီးတော့ကိုယ်စီကိုယ်စီတရားတော်ပေါ်မှာယုံကြည်တဲ့တရားတရားတွေတိုးအောင်ပွားအောင်ကြိုးစားအထောက်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြကုန်ရသတည်းသာဓုသာဓုသာဓုပါဖေယ တော့ယနေ့မိမိတို့ယတနာတရားတတ္ထာဆိုတဲ့ဒီတရားတရားနဲ့ပတ်သက်လို့ဘုရားရှင်ရဲ့ဂုဏ်တော်ဘုရားရှင်ရဲ့ဂုဏ်ဘုရားရှင်ရဲ့ဂုဏ်တော်တရားတော်ရဲ့ဂုဏ်တော်တွေကိုနာကြားပြီးရပြီဖြစ်တယ်။နောက်ဘက်မှာတော့ဦးဇင်းတို့တန်ဃာတော်ရဲ့ဂုဏ်တော်တွေကိုဆက်ပြီးတော့ဟောကြားနာကြားကြအောင်။အဲ့တော့ယနေ့တော့ဒီမှာပဲတရားနေကိုတတ်ကြရအောင်။အဲ့တော့တရားနေကိုသုံးသပ်ဖို့အရေးဦးဇင်းတို့ဘုရားရှင်ရဲ့ဂုဏ်တော်လေးကိုနာယူရင်းနဲ့တစ္ဆာပြုထားတဲ့ယနာတုတ်တံမှာလာတဲ့အခါတော်လေးတွေပုံဒီမှာမေတ္တာကြီးကြံ့ဝေရင်တရားနေကိုသုံးသပ်ကြရအောင်။ ယံဂေတိဝိဒာဣဒံဟုတံဝတကိတုဝါယံယရဏံပဏိတံနာနောသမံအတ္တိတရာဂတိနာဣဒံပိပုရိယရဏံပဏိတံဧတေနသစ္စေနသူဝတိဟောတုဘဝဤလူပြေထာ၌လူလောက၌တော်၎င်းဘုရဝနဂကလုံးကုံပံယကကဏ္ဍဘ၌တော်၎င်းတခေတုဝနတ်ပြေမြမပြေတို့၌တော်၎င်း ယံဝိတံအကျင့်ဥစ္စာခြင်းမေယရနာတို့တိအတ္တိပင်ချမတိရှိတော်မူပါပေ၏တရားကရေနာတရားကရအကုန်အကျင့်ကိုရောမြတ်ကြီးနှင့်တမန်ထတ်တူညီမှုသောတဏယနာတိနာနောအတ္တိမရှိယောဧကံမန္နပါပေ၏ဗုဒ္ဓေတရားကရအကုန်တင်ဘုရားရှင်ကိုရောမြတ်ကြီး၌ဣဒံမိယရဏံဤယရဏဟုတိမဘွယ်အကြောင်းနှစ်တဘွယ်ကုန်တော်အပေါင်း၌ပဏိတံထုမြတ်တော်မူလာပါပေ၏ ဣဒနာတထောဇေနာဤသို့နှုတ်တံဖောထုတ်ပြန်ဘုံမှန်သောဘုရားရှင်ကိုယ်တော်မြတ်ကြီးဂုံရင်နှင့်ဆက်သောတစ္ဆာစကားကိုပြောဆိုရလေသောကြောင့်ဒုဝတိဟောတုတတဝရီချမ်းသာကြပါစေတတည်းသာဓုသာဓုသာဓုပါဖေယဒီမှာပဲ